လွန်ခဲ့တဲ့နေ့တွေကခုနှစ်ခုမြောက်ပါမောကြခေါ်တဲ့လူမြောက်ရေးလူမြောက်ကြောင်နီလန်းပေါ့လူမြောက်ရေးတရားစိတ်ဆွမ်းနဲ့ညာဆွမ်းအတုမြင့်ရေးမှာမပျော်မွေ့မှုခေါ်တဲ့အရတိပေါ့အာဝရဏအစီတာပိတ်ဆိုကြောင်တရားပေါ့လေ ဆုံးသတ်တယ်လို့တော့ဖြစ်သွားပါပြီဒီရှိခုမြောက်နိယနာတရားနဲ့အာဝရဏတရားပေါ့လေဆက်ပြီးတော့ရှင်းဖို့ပါပဲဒါပေမဲ့လို့ဥယောဂီများဒီလအခြေတည်ပြီးတော့ထိတ်တန်သမျှစိတ်ဆွမ်းအားတွေထုတ်ပြီးတော့အထုတ်ကြတာလေးတွေတွေ့ရတော့ဝိညာဉ်စရာလေးတွေဖြစ်ပြီးတော့ မိမိတို့အတ္တတရောဖြစ်ဖို့ရပေါ့လေအာပိစကားလေးနည်းနည်းပြောချင်ပါသေးတယ်ဆိုတော့ကတော့ဘုန်းကြီးအနေနဲ့အားပြီးတော့မဟုတ်ပါဘူးဘုရားရဲ့ကိုယ်စားအနေနဲ့ဘုန်းကြီးအားပြီးမှာပါဘုရားကိုယ်တိုင်ဟောကြားထားတဲ့တရားလေးအတူချုပ်ပြီးတော့ဗောလေမိမိတို့အခု အထုတ်တဲ့ကာလမှာမိမိတို့မှာပြည့်စုံတဲ့စိတ်ဆွမ်းအားအစိတ်ပိုင်းလေးတွေနဲ့ဗောလေတိုက်ဆိုင်ပြီးတော့ကြည့်တဲ့အခါမှာအတ္တတရားဖြစ်ဖို့ပါပဲ။ဘာမို့ကြခေါ်တဲ့ဒီတရားဗောလေ။음အာနေတဲ့ပီတိအာမြတဲ့ပီတိဒါတွေအလိုက်တကြီးဖြစ်လာပြီဆိုလို့ရှိရင်အတိညာကတော့ အခြေခံတော်တော်လေးကောင်းသွားပါပြီအထူးသဖြင့်ဝိရိယပိယညာမဲလောက်ရောက်သွားရင်ပီတိအကြီးစားကြီးတွေဖြစ်တော့တာပါပဲဝိရိယပိယညာမဲလောက်ရောက်တယ်ဆိုတဲ့ကောကဒီထဲမှာအခြေခံသီလပါသွားပြီကျိုးပန်းအားထုတ်တဲ့လုံလဝိရိယအစဉ်စဉ်လည်းပါသွားပြီ တတိလည်းပါသွားပြီတမာတိလည်းပါသွားပြီအထူးသဖြင့်ဝိပဿနာဉာဏ်ပေါ့လေဝိပဿနာဉာဏ်တွေလည်းပါသွားပါပြီဟွန်းပါတင်လောက်ပါတော့မိမိတို့မှာအဲ့ဒါလေးတွေထိုက်တန်သမျှရှိထားတာကိုပေါ့လေနှလုံးသွင်းဆင်ခြင်ပြီးတော့အတ္တရစီရောဖြစ်နိုင်ဖို့ပါပဲဘုရားကိုယ်တိုင်အားပေးထားဖို့ကတော့ ကိုယ်နဲ့နှုတ်ထိန်ချုပ်အောင်မှမသိပဲနဲ့ကိုရှင်တီလာတွေကင်းမဲ့ပြီးတော့စိတ်အလိုကျလှုပ်ရှင်နေလှုပ်ပြီးတော့တမာတိမဲ့တဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်ရဲ့အသက်တရားရှင်ရတာတဲ့အခြေခံကိုရှင်တီလာတွေပြည့်စုံပြီးတော့ရှုခွင်းအာယုံ ရွယ်စုပြီးတော့ထိထိမိမိပေါ့လေစုစုဆိုင်ဆိုင်ရှုမှတ်သောယောဂီပုဂ္ဂိုလ်ရဲ့တရတာလေးမြအသက်ရှင်ရတာကတာပြီးတော့မုံမြတ်ပါတယ်တဲ့လူဘဝတန်ဖိုးကိုမြတ်စွာဘုရားကတူတူကျင်းချင်းရှင်းရှင်းလေးပေါ့လေတော့ဖြတ်ပြီးထားပါပိုင်းဖြတ်ပြီးထားပါတယ်ပြီးတော့နောက်တစ်ခုက စိတ်ဆွမ်းနဲ့ညံစွာတိုးမြင့်ပြေးရမှာကျင့်နည်းမှလည်းမသိလက်တွေလည်းပဲကျင့်သုံးတော့ယုံနာပိုက်ချသည်ကအစအသိပညာကလည်းမရှိဘဲနဲ့စိတ်လိုကြလွတ်ချင်တယ်လွတ်ထားပြီးတော့ထင်းသလိုနေတဲ့ပုဂ္ဂိုလ်ရဲ့အသက်တရားရှင်းရတာတဲ့ကျင့်နည်းမှနေသိရှိပြီးတော့ စွဲစွဲမြဲမြဲရှုမှတ်လို့စိတ်စုစည်းအားရရှိပြီးတော့ယုံနာပိုင်ခြားသိမှုကအစအသိပညာရှိသူရဲ့တရက်တာလေးမြအသက်ရှင်ရတာကတာပြီးတော့မုံမြတ်ပါတယ်တဲ့ဒီလိုနည်းနဲ့လည်းပဲလူဝရဲ့တန်ဖိုးကိုမြတ်စွာဘုရားကပိုင်ဖြတ်ထားပါတယ် ဒါတော့အစာပြုတ်ကြိုးပမ်းအထုဟုတဆင့်တိုး၍အပြင်းမှကြိုးပမ်းအထုဟုနဲ့အစဉ်စဉ်တိုး၍ညီမှန်းကျင်ရောက်တဲ့အထိကြိုးပမ်းအထုဟုဒီဝရိယ၃စိတ်ကင်းမဲ့ပြီးတော့အပြင်းထူပြီးတော့နေတဲ့ပုဂ္ဂိုလ်ရဲ့အသက်တရားရှင်းရတာတဲ့ရဲရဲရင်ရင်ဝရိယ၃စိတ်ပေါ့လေဆင့်ဆင့်ဆင့်ဆင့်မြင့်မြင့်မြင့်မြင့်တက်ပြီးတော့ အထုသောခိုင်ခိုင်မြဲမြဲအထုသောပုဂ္ဂိုလ်ရဲ့တရက်တာလေးမြတ်အသက်ရှင်ရတာကတာပြီးတော့မုံမြတ်ပါတယ်ဒီလိုနည်းနဲ့လည်းမြတ်စွာဘုရားကလူဘဝတန်ဖိုးကိုပိုင်ဖြတ်ခဲ့ပြီးခဲ့ပါတယ်ပြီးတော့ယုံနာတွေရဲ့အဖြစ်အပျက်ကိုမမြင်ဘဲနဲ့အခုလိုသတိပဋ္ဌာန်ရှုမှတ်တဲ့နည်းနဲ့မမြင်ဘဲနဲ့ နေတဲ့ပုဂ္ဂိုလ်ရဲ့အသက်တရားရှင်းရတာတဲ့ယုံနာအဖြစ်ပြက်လေးကိုတရက်တာလေးမျှပါလိမ့်အဲတိမြင်တဲ့ပုဂ္ဂိုလ်ရဲ့အသက်တရက်တာလေးအသက်ရှင်ရတာကဒါပြီးတော့မြင့်မြတ်ပါတယ်တဲ့ဒီလိုလည်းပဲလူဘဝတာဖို့ကိုပိုက်ဖြတ်ခဲ့ပါတယ်ပြီးတော့နောက်တစ်ခုက ဒီတည်ခြင်းကဲနဲ့အမြိုက်တရားပေါ့လေသို့မဟုတ်တည်ခြင်းကဲရအမြိုက်တရားရရရာကြောင်းအကျင့်ကောင်းကိုမသိပါပဲနဲ့အသက်တရားရှင်းရတဲ့ရှင်းရတာတဲ့တည်ခြင်းကဲနဲ့အမြိုက်တရားကျင့်နည်းမှန်တဲ့အတူပေါ့လေငါစောစောပိုင်းကပြောခဲ့တဲ့နေ့သိအားရတဲ့ပီတိမျိုးအမြိုက်နိဗ္ဗာန်တကယ်ရာကြောင်းအကျင့် အဲရာကြောင့်ဖြစ်တာမဟုတ်လို့အမြိုက်တရားလို့ဒီလိုလဲသတ်မှတ်ခဲ့ပါတယ်တရားမျိုးကိုသိမြင်သူရဲ့တရက်တာလေးမြတ်အသက်ရှင်ရတာကသာပြီးတော့ညင်မြတ်ထက်တန်းကြပါတယ်တဲ့အဲ့ဒါလိုနီးနေလည်းပဲမြတ်စွာဘုရားကလူဘဝတန်ဖိုးကိုပိုင်းဖြတ်ခဲ့ပါတယ်ပြီးတော့နောက်တစ်ခုက ကျင့်နည်းအမှန်တရားနဲ့အတူပေါ့လေလက်တွေ့ကျင့်သုံးခြင်းကျင့်သုံးလို့ရရှိခြင်းရရှိတဲ့တရားကိုအခါအားလျော်စွာအသုံးချနိုင်လောက်တဲ့အခြေအနေကြီးရောက်အောင်ဓမ္မရဲ့သဘာဝပေါ်အောင်ပေါ့လေအဲ့လိုမြင့်မြတ်တဲ့တရားမျိုးကိုမမြင်ပါပဲနဲ့အသက်တရားရှင်းရတဲ့ပုဂ္ဂိုလ်တဲ့အဲ့လိုအစင်းမြင့်တဲ့တရားမျိုးကို တိမြင်သောပုဂ္ဂိုလ်ရဲ့တရက်တာလေးမြတ်အသက်ရှင်ရတာကတာပြီးတော့မြင့်မြတ်ပါတယ်လို့ဒီလိုလည်းပဲလူဝတ္တဘူပိုင်ချပြီးတော့ဟောခဲ့ပါတယ်ဒီတော့ဒီကြောင့်ဒီမှာလာရောက်ပြီးတော့တရားထုတ်ကြတဲ့ယောဂီပုဂ္ဂိုလ်များကိုယ့်ဘဝကိုပြန်သုံးသပ်ကြည့်မယ်ဆိုလို့ရှိရင်အခုပြောခဲ့တဲ့မြတ်စွာဘုရားလူစင်တာမြင်မာရေးမှာပေါ့လေအင်္ဂအစိတ်ပိုင်းနေ ဘလောက်အတိုင်းတာထိပြည့်စုံနေတယ်ဆိုတာပြန်ပြီးသုံးသပ်ကြည့်ကြရမယ်။ဟွန်းဟောသီလတွေလည်းပြည့်စုံတယ်လေစိပါသီလမကျိုးမပေါက်ရအောင်တိုင်းသေးစောက်ရှောက်ရင်ကုမှုနှုတ်ဝတီစင်ကြဲလို့ကိုရင်ကျေးဝနှုတ်ရင်ကျေးဝတီရာလို့နုညာလို့ဒါနှစ်သက်ဖွယ်ရလေးတွေပဲ။ဟွန်းသီလမဲ့ပြီးတော့နေတာမဟုတ်ဘူး။ပြီးတော့လည်းပဲစူးစိုက်စိုက်ရှုတယ်ဆိုလို့ရှိရင် စိတ်အစိုက်ချိန်သားကြိုက်ပြီးတော့ဆွဲပြဲစွာရှုလို့ရှိရအောင်မှာစိတ်ကလေးတစ်ခဏတစ်ခဏစိုက်ကြနေတာဝိပဿနာဇာဏ်လေးလည်းဖြစ်နေတာပဲဒါထင်ရှားတာပဲရှုလို့ရှုခွင်းအာယုံမှာစိတ်ကလေးစိုက်ကြသလောက်ဝိပဿနာဇာဏ်နေဇာဏ်နေဖြစ်နေတာကမှာဟုတ်ဒါလည်းပြီးသားတာပဲအလုံးပြီးသားပါတယ်ကမှာပြီးတော့ တတိသမารိတွေအားကောင်းလာလို့ရှိရင်ယုံနာပိုင်းခြားသိမှုကအစအတိညာလေးတွေဖြစ်လာတယ်။အတိညာဖြစ်တာလည်းပဲစိတ်တည်ငြိမ်လို့အတိညာဖြစ်ရတာပဲမတည်ငြိမ်ပဲဖြစ်လိမ့်မလား။ဒါတော့တည်လဲတည်ငြိမ်တဲ့အတိညာလေးလည်းဖြစ်လာတယ်ဆိုတော့မတည်ငြိမ်ပဲနဲ့အတိညာမဲ့တာမျိုးမဟုတ်ဘူး။အခုဒီမှာစကားဝင်တာတရင်သုံးပတ်ပေါ့။တရတာလေးတောင်မှ စိတ်တွေတည်ငြိမ်ပြီးတော့အသိဉာဏ်တွေဖြစ်တယ်ဆိုရဟာအမှန်တန်တဝှရှိတာပဲဒါကိုယ့်ကိုယ်ကိုပြန်ပြီးတော့တွက်ကြည့်ကြဖို့ပေါ့လေဒီမှာဒါဝိရိယပိုင်းနဲ့ကြည့်မလားတရားအထုဆမှာဆိုလို့ရှိရင်ဝိရိယအစပြိုးတာပေါ့လေ။ဖောင်းမှုပိန်မှုပရဏအာယုရှုမှရည်အတွက် အားစိတ်တဲ့သဘောလေးပေါ့လေရှုခွင့်အောင်စီရှုမှတ်တဲ့စိတ်ကလေးရောက်သွားအောင်အစာပြိုးအားထုတ်လိုက်တာပိန်ကိုက်မှာလည်းပဲအဲ့ဒီစီစိတ်ကလေးရောက်သွားအောင်အားစိတ်လိုက်တာအခြားခြားပေါ်ရအောင်လေးတွေလည်းပဲပေါ်တိုင်းပေါ်အဲ့ဒီဘဝစိတ်ကလေးရောက်သွားအောင်စဉ္ညာလျှောက်တဲ့ခါမှာလည်းပဲလှမ်းတိုင်းလှမ်းတိုင်းပေါ်မှာစိတ်ကလေးရောက်သွားအားစိတ်တဲ့သဘောလေးပါနေတယ်အစာပြုတ်ချိုးပါအထုနောက်အခက်ခဲလေးတွေကျုံလာပြီမယ်လို့ လျှော့မပေးဘဲနဲ့အဲ့ဒီခက်ခဲကြော်တဲ့အသည့်တဆင့်တိုးပြီးတော့ကြိုးပမ်းအထောက်ဝိရိယအရှင်ကြီးညှင့်ပင်ပြီးညှင့်တင်ပေးတာဟောလေကိုမှန်းနဲ့ပန်းနဲ့ရောက်တာမရောက်တာထားပန်းနဲ့ရောက်အောင်သွားမယ်ဆိုတဲ့အနေနဲ့ဝိရိယအရှိန်ပေါ့လေနောက်တစ်ဆင့်ထပ်ပြီးတော့တင်လိုက်တယ်ဆိုလို့ရှိရင်ဝိရိယအားတွေကကောင်းနေတာပဲအထူးသဖြင့်အခက်ခဲလေးတွေ ရှုမှတ်လို့ကြော်သွားပြီဆိုလို့ရှိရင်ရဲလာတယ်ရဲတာဝိရိယပဲရဲလာတယ်ဆိုလို့ရှိရင်တွန်းတွန်းတွန်းတွန်းနဲ့တတ္တိကြောင်တဲ့သဘောကင်းနေတာပဲအဲဒီခါမျိုးမှာအပြင်းလဲမဝင်တော့อืมနိုးချတက်ကြွပြီးတော့အမြဲပြဖြက်လက်ပြီးတော့နေတော့တာပဲဒါမှခိုင်မြဲတဲ့ဝိရိယတွေလည်းဖြစ်နေတာပဲအဲဒီခိုင်မြဲတဲ့ဝိရိယတွေလည်းဒါကိုယ်မှဖြစ်နေတယ်ဆိုတော့လည်း ယူသည်သည်အထုတ်တဲ့ပုဂ္ဂိုလ်ကြီးအဖို့တော့ထင်ရှားနေတာပါပဲအခုလောလောဆယ်တော့ယုံနာတရားတွေအဖြစ်ပြက်မမြင်သည့်တရားတော်မှာအဖြစ်ပြက်မြင်ကြောင်းနီလန်းကောင်းနေရသွားတာလမ်းစာလေးတွေရသွားတာဒါလည်းနဲ့လားမနဲ့ဘူးအထုတ်လို့တော်တော်လေးအတိညာအခြေလေးကောင်းလာပြီဆိုလို့ရှိရင်ပီတိအသေးစားပေါင်းဝစားလေးတွေဖြစ်တာပီတိကြီးစားပေါ်လေးတမှာဘလောပီတိတွေဖြစ်တာပေါ်လေးတမှာ ခြူတိုင်းခြူတိုင်းအာယုံမှာပေါ့လေနှစ်သိမ့်အာမှုပီတိလေးတွေဖြစ်လာလို့ရှိရင်အလူဝဒနာညာပညာရှင်ရဲ့အမြိတ်တရားလို့ကျမ်းဂန်များမှာဒီမှာသတ်မှတ်ထားပါတယ်အမြိတ်နိဗ္ဗာန်တရားအစ်စ်တော်မဟုတ်သေးဘူးပေါ့ဒါပေမဲ့လို့သိချင်းကအမြိတ်တရားကိုဧကံရရှိတဲ့ရရှိသေးကြတာမို့လို့ပေါ့လေတင်စားတဲ့အနေနဲ့ပေါ့လေ မြတ်စွာဘုရားအမိန့်ကြားထားတာဟိုတနေ့ကရှင်းတော့ပါတယ်ပဏိကတရား၅ပါးနောက်ဆုံးအဖြစ်ပြည့်မြင်ပြီဆိုလို့ရှိရင်ဒါပြည့်စုံပြီအတက်เสียပါပဲဆက်တာအာတုဒီဘဝမှာမေညာဖူညာနဲ့ပေါ့နိဗ္ဗာန်မျက်မှောက်ပြုနေတရားသူတရားမြတ်တွေရနိုင်တယ်ဒါသိကြတယ်ဓမ္မထူးခြားတာကတော့ ကုလကသတိပဋ္ဌာန်လက်တွေ့သတိပဋ္ဌာန်တရားနဲ့မရင်နှီးဘူးတဲ့ပုဂ္ဂိုလ်တွေဟာကြီးစိုးနိုင်စွမ်းစိတ်စွမ်းအားတွေဟာပါလိတုံးခဲ့ပါတယ်မပြတ်မသားဖြစ်ခဲ့ပါတယ်မှုံမှုံမှွားမှွားဖြစ်ခဲ့ပါတယ်သတိပဋ္ဌာန်ကျင့်ဤမှာကိုဆရာကောင်းနေတာရှင်းကပြီးတော့ရိုသေသေးတဲ့စိတ်ဆက်ဆက်ပါလိမရမလားအားထုတ်လိုက်တဲ့အခါမှာ ငကောကတုံးနေတဲ့စိတ်ဆွမ်းအားတွေဟာမပြတ်သားတဲ့စိတ်ဆွမ်းအားတွေဟာတဖြည်းဖြည်းထက်မြက်ပြီးတော့ပြတ်သားလာတာတွေကအလွန်ထင်ရှားပါတယ်လို့ကတော့ဒါဘယ်သူမှမငင်းနိုင်ပါဘူးယူသေးတဲ့စိတ်ဆက်ဆက်တာအထုအထုလို့ရှိရင်တုံနေတဲ့စိတ်ဆွမ်းအားကြီးစိုးအားတွေထူးထူးခြားခြားကိုအဲထက်တန်ပြီးတော့ပြက်ပြက်သားသားဖြစ်လာတာအလွန်ထင်ရှားတယ်ဟုတ်ပါ ဆိုကြပါစို့ဒီယုံနာပိုင်းခြားပြီးတော့မသိခင်ကဆိုလို့ရှိရင်ယုံကြည်လက်ခံမှာမသိဘူးတုံးနေတယ်သတ္တတရားကြီးလက်ခံမှာမသိတော့တက်တက်ကြွလည်းမရှိဘူးစွန့်စားလို့တဲ့သဘောလည်းမရှိဘူးပြီးတော့နာမှာအေးပြမှာအသက်သေးမှာဒါတွေလည်းကြောက်တယ်တတိလည်းမရှိဘူးတမာတိလည်းမရှိဘူးအသိပညာလည်းမရှိဘူး တကယ်အထုတ်ကြည့်တဲ့အခါကျတော့ယူသေးတဲ့စိတ်ဆက်ဆက်အထုတ်ကြည့်တဲ့အခါကျတော့အသိဉာဏ်လေးတွေဖြစ်စားတဲ့ကိုကတတ္တတရားလေးကနိုးလာပြီတိုးလာပြီကြောက်ရွံ့စသည်ဆက်တည်သွားလို့ရှိရင်ပို့ပြီးတော့တတ္တတရားလေးကတိုးလာတယ်ကြောက်ရွံ့စဘဝမျက်စိရဲ့သဘောပဲဆိုတာလေးတွေသိသွားပြီအထူးသဖြင့်ဝေဒနာလေးတွေကြော်ပြီးတော့တက်တော့တက်တာလေးမှတ်ကောင်းလာပြီဆိုလို့ရှိရင် စိတ်ဆွမ်းအားတွေတိုးလာတယ်အဲထူးခြားဆုံးကတော့အဖြစ်ပြက်ဥရိယပြညံပိုင်းလောက်ရောက်သွားပြီဆိုရင်အိုးလှုပ်ကိုဖြစ်တာပဲနော်သတ္တတရားကြီးဖြစ်လိုက်တာမှဟွန်းရှေ့ဆက်ပြီးတော့အထုလို့တဲ့ဆန္ဒတွေလည်းဖြစ်လိုက်တာမှအခက်ခဲလေးတွေကြော်သွားတော့ရင်ဆိုင်ရဲလာတဲ့တတ္တိဝိရိယတွေပေါ့လေအချိန်ကြီးတက်လာတာ မလွတ်တတ်မှနေတဲ့တတိတွေကလည်းပဲထက်သန်အားကောင်းလာတာတတိအားကောင်းသလောက်ရှုမိရအောင်မှာစိတ်ကလေးစိတ်ကလေးစိတ်ကလေးတခဏကလေးခဏကြာသွားတဲ့ခဏကသမားကြီးကလည်းပဲထူးခြားလာတာအသိဉာဏ်ကြီးကလည်းထူးခြားလာတာပဲရှေ့ဆက်အားထုတ်သွားလို့ရှိရင်ဆက်ပြီးတော့ထူးခြားသွားတာပဲဥမာအားဖြင့်တုံနေတဲ့ဓာတ်ကိုဒီကြောက်တုံးကောင်းပေါ်မှာပေါ့လေ တသဘာကိုအနေထားမှန်ပြီးမှန်မှန်ထားပြီးတော့မယမနဇက်တိုက်ပို့ပေးနေလို့ရှိရင်မိမိဒါလေးထက်လာပါစေဆိုတာပေါ့လေတောင်းတဖို့မလိုတော့တသောကြုံတုံးမှာအနေထားမှန်းနေတဲ့အင်္ဂါရမယမနကြက်ကြကြပို့ပေးနိုင်တဲ့အင်္ဂါရအဲ့ဒီအင်္ဂါရနှစ်ခုပြည့်စုံလို့ရှိရင်တုံးနေတဲ့သဖုံးဟာတဖြည်းဖြည်းပါလှသွားတယ် တွက်လာတယ်ဒါလေးရတယ်ဒါလေးဟွန်းအယောင်လေးလည်းလက်လာတယ်နော်အဲ့လိုပဲအဲ့ဒီသဘောမျိုးပဲဒီအာယုန်နဲ့မစိနဲ့အနေထားမှန်မှန်ထားတဲ့မနေမနာဇက်တိုင်လည်းပဲမလောတန်းဆွဲမြဲစွာရှုမှတ်ပြီးတယ်ရှုမှတ်ပြီးတော့ခုနစောစောပိုင်းကပြောခဲ့တဲ့အဲအတိညာလေးပေါ့အစင်ကစင်ကစင်ကစင်ကဖြစ်လာတာပဲဒီမှာဥရိယဘုရားညာမင်းလောက်ရောက်သွားပြီဆိုလို့ရှိရင် ကြီးစိုးနိုင်စွမ်းရှိတဲ့စိတ်စွမ်းအားတွေပေါ့လေတတ္တာစိတ်စွမ်းအားဝိရိယစိတ်စွမ်းအားတတိစိတ်စွမ်းအားတမာတိစိတ်စွမ်းအားနဲ့ပညာစိတ်စွမ်းအားထူးထူးခြားခြားကိုပဲတခါတည်းကိုထက်လာတာဒီမှာတွက်လက်တွက်လာတာပဲပြတ်သားလာတာဒီမှာအလွန်ထင်ရှားတယ်တုံနေတဲ့ဒါထက်အောင်သွေးပြီးတော့အသုံးချနိုင်ဖို့ရာဟုတ်တယ် တသွားကိုကြောက်တိုးပေါ်မှာအနေထားမအောင်သာထားပြီးတော့ဖြစ်တဲ့အထိအားစိုက်ပြီးတော့ပုတ်တိုင်မပေးလို့ရှိရင်လည်းပဲဒါဒီတိုင်းဒီတိုင်းပါပဲဒါတသွားအနေထားမှန်တာမှန်တာထားကျုပ်တို့ဘောဒါရောက်ပုတ်တိုင်ရင်ပြီးတာပဲဆိုတဲ့အနေနဲ့ပေါ့လေအရန်ပုတ်တိုင်ပြီးနေလို့ရှိရင်လည်းပဲဒါတော့ပြောင်းမှာပေါ့လေတရောင်တော့ပြောင်းမှာပေါ့ဒါပဲနဲ့ထက်မလာဘူး ဒါလေးထက်လာပါလို့ဘယ်လောက်ပဲဆူတောင်းမှလို့ဘာမှထူးခြားမှာမဟုတ်ဘူးဒါလိုပါပဲယောဂီကလည်းရှုခွင့်အာယုနဲ့ရှုမှတ်တဲ့စိတ်နဲ့ပထမဆုံးအနေထားမှန်ရတယ်။ခွင်ကြဖြစ်ရတယ်။ရွယ်စုတဲ့သဘောပေါ့လေတော့ခွင်ကြမတည့်ညှိပြီးပြင်ပေးပေါ့လေ adjust လုပ်ပြရတယ်။ဒီလိုလုပ်ရပါတယ်။ခွင်ကြတည့်ရပါတယ် ကွင်းကြတော့တဲ့နေပါရဲ့ပေါ်တိုင်းအာယုံမလွတ်တမ်းပါလေရဲရဲရင်းရင်းနဲ့ပေါ့လေရှုခင်းအောင်စီရောက်သွားအောင်လို့တွန်းအားမရဘူးတွန်းအားမပေးဘူးဆိုလို့ရှိရင်လည်းပဲအာယုံနဲ့မစိနဲ့ချိန်ပေးတာလောက်တာရှိတာပဲမရောက်ဘူးရှုခင်းအောင်စီရှုမှတ်တဲ့စိရောက်ပြီးရောဆိုပြီးတော့အရန်အားဆိုင်နေလို့လည်းမဖြစ်ဘူးဒီတော့ရွယ်စုမှုလည်းရှိရမယ်ချိန်ရွယ်မှုလည်းရှိရမယ် အောင်းနဲ့မစိနဲ့အနေထားလဲမှန်ရတယ်စစ်တဲ့လည်းပဲရှုခွင်းအာယုံစီရှိမှတ်တဲ့စိတ်ရောက်အောင်လည်းပဲဒီကအားစိတ်ရတယ်အဲ့ဒီအင်္ဂါနှစ်ချက်သာညီညွတ်စမ်းပါစေစိတ်ကံနိုင်မလားသာညီစမ်းပါစေတောရထိုင်လျော်ရဖို့လေးမျိုးလုံးမှာပေါ်တိုင်းအာယုံကိုချိန်သားကြိုက်ပေါ်ပြီးပြီးတော့ဇက်တိုက်သာအထုပါစေ တုံနေတဲ့တတ္တဝရိယတတိသမารိပညာတွေဟာတဖြည်းဖြည်းပေါ်လိပြောင်းလဲပြီးတော့ထက်လာတွက်လာပဲလားသိကြတယ်ဓမ္မအဲဒီကုဏအင်္ဂါနှစ်ချက်မညီသမျှကတော့မပြည့်စုံမှမပြည့်စုံသမျှကတော့ဘယ်နည်းနဲ့မှကုဏကြီးစုစိတ်ဆွမ်းအားတွေပေါ်လိဖြစ်မလာနိုင်ဘူးဆိုတာပေါ်လိတတိချက်မှတ်ထားဖို့ပါပဲဝိပဿနာရှုသူမှာတတ္တာဖြစ်ပွားပြီဆိုတဲ့ဘုဒ္ဓဆိုမိခြင်းအရာ တတ္တတရားဖြစ်တယ်ဆိုတာတကယ့်အမှန်တရားကိုအတိညာဏ်ဤအစဉ်စဉ်အစဉ်စဉ်တော်တော်လေးကျင့်လောက်တဲ့ဒီဖြစ်မှာလက်ခန္ဓာအတိပြည့်တာဆုံးဖြတ်ချက်ချတာတတ္တတရားဆိုတာလက်ခန္ဓာအတိပြည့်တာပဲဆုံးဖြတ်ချက်ချတာပဲအမှန်သိမှလက်ခန္ဓာအတိပြည့်ဆုံးဖြတ်ချက်ချနေအမှန်မသိပဲနဲ့လက်ခန္ဓာအတိမပြုတ်နိုင်ဘူးမှန်မြင်သွားပြီဆိုလို့ရှိရင်ညင်းလို့မရတော့ဘူးလက်ခန္ဓာတော့တာပဲ သူကမှလက်ခံပါလို့ပြောနေဘူးမလို့တော့ကိုကကိုပဲလက်ခံလိုက်တာအတီးပြုတ်လာတာဆုံးဖြတ်ရင်ဒါမှန်တယ်ဆိုတာအတီးပြုတ်လာတာပဲဒီတရားမှဒီတရားပဲဆိုတာဖြစ်လာတာပဲအသိဉာဏ်ဖြစ်တယ်ဆိုတဲ့ကောတမာတိမဖြစ်ဖဲနေတော့တမာတိမထက်ဖဲနေတော့အသိဉာဏ်ဖြစ်မရှိပါဘူးအဲသိဉာဏ်ဖြစ်ပြီဆိုလို့ရှိရင်တမာတိလည်းလိုလိုပါသွားပြီတမာတိဖြစ်တယ်ဆိုတာလည်းပဲဆွဲမြဲစွာရှုနိုင်လို့တမာတိဖြစ်ရတာပဲ ဆွဲမြဲစွာမရှိနိုင်ဘဲနဲ့တတိဖြစ်နေတမာတိဖြစ်ဘူးဆွဲဆွဲမြဲမှတ်နိုင်ဖို့ဆိုတာအမြဲတစီကြောင်းကြဆိုင်နေမှာစိတ်အားတွေထုတ်နေမှာရှုခွင့်အောင်စီရှုမှတ်တဲ့စိတ်တွေရောက်အောင်အထုတ်နေမှာခဲခဲနဲ့တွေ့လို့ရှိရင်ရဲရဲနဲ့အထုတ်နေမှာဝရိယရှိမှာတတိယလည်းဖြစ်တာဒါတော့အသိပညာဖြစ်လို့တတ္တတရားဖြစ်ပြီးဆိုလို့ရှိရင်ကြားတွေက ဥရိယစတိသမာဓိပညာတွေလည်းပဲဖြစ်ပြီဆိုတာပေါ့လေကောင်းကောင်းကြီးသိရပါတယ်တလောက်ညံပိုင်းလေးမှာပဲသူရိချာချာဒီခုနပြောခဲ့တဲ့ကြီးစိုးနိုင်စွမ်းစိတ်စွမ်းအားတွေထက်လာနိုင်သေးတယ်ဆိုရင်အဲ့ဒီတဲ့အဆင့်လေးနဲ့ညာအဆင့်ရောက်သွားလို့ရှိရင်ဘယ်လောက်များဖြစ်မလဲဆိုတာ ခံမှန်းကြည့်ဖို့ပါပဲဒီတော့ကိုရွေ့ညာမြင်တဲ့လက်ခံအတည်ပြုထားတဲ့အချက်ပေါ်မှာရှင်ဒီပေါ်မှာရောတွေ့ရတဲ့တရားပေါ်မှာရောอืมကြီးစိုးနိုင်စွမ်းရှိတဲ့စိတ်စွမ်းအားကောင်းနေပြီဆိုလို့ရှိရင်ဘ누구ကဘာပြောပြောဟုတ်ယုတ်တိယုတ်တန်နဲ့မမှန်ဘူးပြောပြောသူတော့မှားနေတယ်အဲဒီလက်ခံတည်ပြတဲ့တတ္တတရားကသူ့ရဲ့စိတ်ကို တည်တည်ငြိမ်ငြိမ်ဖြစ်အောင်ကြီးစိုးထားတယ်မလုံမချက်ရအောင်သူကစွမ်းအားတွေပေးထားတယ်စွမ်းအားတွေရှိနေစွန့်စားပြီးတော့အားတယ်လို့အခက်ခဲတွေကြောလာပြီဆိုလို့ရှိရင်ရင်ဆိုင်ရတယ်ဝိရိယလည်းကောင်းတယ်ဝိရိယအင်းအစဉ်စဉ်အစဉ်စဉ်ဝိရိယအချိန်တွေလည်းတက်လာတယ်ဝိရိယအချိန်တက်လာသလောက်အသေးဖွဲလေးတွေဟာစမလွတ်တတ်မှတ်နိုင်တဲ့တတိတမာရီပေါ့လေအသိပညာတွေလည်းအစဉ်စဉ်အစဉ်စဉ်ဖြစ်လာတာ အဲ့ဒါဒီဓမ္မကျက်ကခေါ်တာပဲဓမ္မဆိုတာကခုနကြီးစိုးစိတ်စွမ်းအားတရားများငါမျိုးပါပဲအဲ့ဒီတရားတွေဟာအ ਨੇ ဆုံးဥရိယပယညာမိုင်းလောက်ရောက်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာအဆက်မပြတ်ဖြစ်တာမဟုတ်လို့จิตကလို့လည်းခေါ်တယ်။နေရာပေါင်းလိုက်တော့ဓမ္မจิตကတဲ့ တ္တာဆိုလဲတတ္တာအဆက်ဆက်ဝိရိယဆိုလဲဝိရိယအဆက်ဆက်တတိဆိုလဲတတိအဆက်ဆက်တမာတိဆိုလဲတမာတိအဆက်ဆက်ပညာဆိုလဲပညာအဆက်ဆက်အဆက်ဆက်အဆက်ဆက်မယမနာဖြစ်တာအစွဲပြုပြီးတော့ဓမ္မဓမ္မကျက်ကဆိုတာပေါ့လေအဲ့ဒီခါမှာမိမိရဲ့တဏ္ဍာမှာဓမ္မကျက်ကဆိုတာဖြစ်လာတာပဲအဲ့ဒါလို့ဖြစ်နေလောက်အောင်ပဲမြတ်စွာဘုရားကတတ္တဝါတွေရဲ့တဏ္ဍာမှာ ဒီတရားကြီးစိုးစွမ်းအားတွေဖြစ်နေအောင်လည်းပဲဒီတရားတွေရအောင်နီးတွေပြတာပဲနီးရတယ်ဒီသတိပဋ္ဌာန်နီးပါပဲသတိပဋ္ဌာန်နီးတိုင်းအားထုတ်လို့ရှိရင်သတိပဋ္ဌာန်တရားကိုယ်တိုင်ကိုယ်ကပဲတပည့်စကြာဖြစ်နေတာပဲအားထုတ်လို့ရရှိတဲ့အကျိုးရလာကုဏတတ္တစာရှိတဲ့ကြီးစိုးစွမ်းအားတွေကိုဓမ္မစက်ကဖြစ်နေတာပဲအဲ့ဒါဟာ စာအုပ်ထည့်ရတမစက်ကြဖို့နှုတ်ထည့်ရတမစက်ကြဖို့ဟွန်းနှလုံးသားတွေကတမစက်ကြဆိုတာပေါ့လေကောင်းကောင်းနားလည်ပြီးတော့ပေါ့လေအဲ့ဒီလိုမျိုးတမစက်ကြမိမိတွေနှလုံးသားတွေရောက်အောင်ပေါ့လေတိပဋ္ဌာန်တရားကြိုးစားပွားများအထောက်ကြဖို့ပါပဲအဲ့ဒီလိုဓမ္မမျိုးကိုလက်တွေ့မတွေ့မမြင်ရဘဲနဲ့အသက်တရားရှင်းရတာတဲ့အဲ့ဒီဓမ္မကို အစစ်မြင့်တဲ့ဓမ္မကိုသိမြင်တဲ့ပုဂ္ဂိုလ်ရဲ့တရက်တာလေးမြတ်အသက်ရှင်ရတာကတာလုံပြီးတော့မြင့်မြတ်ပါတယ်တဲ့ဟွန်းဘဝတန်ဖိုးတွေတက်လာပါတယ်တဲ့ဒီလိုမျိုးဆိုပြအားပေးပါတယ်ဒီတော့သိပ္ပံတရားအထုတ်တယ်ဆိုတာအမှန်ကတော့ခုနစောစောပိုင်းကပြောခဲ့တဲ့ဓမ္မတွေမိမိရဲ့တဏ္ဍာမှာကြီးစိုးနိုင်အောင် အားတွေရှိလောင် အားတွေပြည့်လောင်လုပ်တဲ့သဘောမျိုးပါပဲကြီးစိုးနိုင်တော့သူများကမတရားအောင်ပြောပြီမလို့ကြီးစိုးထားတော့စွမ်းအားတွေရရှိထားတော့မတုံ့လောက်ဘူးချောက်ချမသွားဘူးဒီတော့တရားထုတ်တယ်ဆိုတာကိုကိုကိုကြီးစိုးနိုင်အောင်လို့ကိုကိုကိုအုပ်ချုပ်နိုင်အောင်လို့အထုတ်ရတယ်ဆိုတာအမှန်တန်ရှားပါတယ်ကိုစိတ်ကိုအုပ်ချုပ်နိုင်အောင်လို့မန္တရာဇာနဲ့တွေ့ရင်အုပ်ချုပ်နိုင်အောင်လို့မန္တရာနဲ့ ကိုအားထုတ်ထားတဲ့တတ္တာနဲ့ထိချုပ်နေအောင်လို့ပြင်းစရာနဲ့တွေ့လို့ရှိရင်ဒီမှာရဲစွမ်းတတိနဲ့အုပ်ချုပ်နေအောင်လို့တတိမဲ့စရာနဲ့တွေ့လို့ရှိရင်တတိဆွဲမြမှုနဲ့အုပ်ချုပ်နေအောင်လို့စိတ်အလိုကျလှုပ်ထားမှုနဲ့ကျုံလာပြီဆိုလို့ရှိရင် စိတ်ဆူဆီးမှုတမာတိနဲ့အုပ်ချုပ်နေတော့အသိပညာမဲ့စရာနဲ့ကြုံပြီဆိုလို့ရှိရင် ပိုင်းခြားစိတ်ဖြာပြီးတော့ကိုယ်ရည်တည်မြင်တဲ့အသိနဲ့အုပ်ချုပ်နိုင်စွာရှိဖို့ဆိုတာ ဘယ်လိုရတယ်ဆိုတာအမှန်ထင်ရှားပါတယ်စိတ်အားကမပြေသေးတော့ကောင်းဆိုးနဲ့ကြုံတဲ့အခါမှာစိတ်ကတုံ့ပြန်မှုမြန်တယ်အပြေသွားလို့ရင့်ကျက်ပြီးဆိုလို့ရှိရင်ခက်ခဲတွေလည်းကြော်သွားတယ်ပြီးတော့အဲ့ဒီအခက်ခဲတွေကိုလည်းပဲရင့်ကျက်တဲ့စိတ်နဲ့ပေါ့လေခံနေရင်လည်းရှိလာတယ်ဒါပဲကိုကိုအုပ်ချုပ်နိုင်စွမ်းရှိဖို့အုပ်ချုပ်ရေးအဲစွမ်းရည်တွေပေါ့လေဖြည့်ပေးတာ ခန္ဓာရှိဖို့ရာအတွက်အားတွေမွေးပေးတာလို့ပြောလို့ရှိရင်မမှားပါဘူးအဲ့ဒီတိုင်းပဲအဲကြိုးစားနိုင်ကြပါစေလို့တိုက်တွန်းရတဲ့ဒီနေ့တရားဆုံးသက်လိုက်ပါတယ်ရှိခုမြောက်နေရနာနဲ့ အာဝရဏတရားဟောရမှာနောက်ဆုံးပါနိယနာတရားတော့လွယ်လွယ်ပါပဲကုသိုလ်မှန်သမျှတရားတဲ့အာဝရဏတရားကတော့အကုသိုလ်မှန်သမျှတရားတဲ့ဒါပါပဲကုသိုလ်မှန်သမျှတရားတို့ဟာအရိယပုဂ္ဂိုလ်ရဲ့ထွက်မြောက်ကြောင်းဟွန်း ဒါနဲ့ပဲအရိယပုဂ္ဂိုလ်များဝဆင်းရဲမှထွတ်မြောက်ကြတာပါပဲအာဟုသူတရားကတော့အရိယပုဂ္ဂိုလ်ရဲ့ထွတ်မြောက်ကြောင်းတရားရဲ့အစီအတအပိတ်ဆိုအဲ့ဒီတရားတွေကတားစီပိတ်ဆိုထားတဲ့အတွက်ကုသိုလ်လို့ခေါ်တဲ့အရိယပုဂ္ဂိုလ်ရဲ့ထွတ်မြောက်ကြောင်းလမ်းနားမလည်ပါဘူးဒါကြောင့် အကုသိုလ်မှန်သမျှဟာနေရနာဝရဏထွက်မြောက်ကြောင်တရားရဲ့အစီတအပိတ်ဆိုလို့ဒီလိုကျမ်းဂန်များမှာပြဆိုရတယ်ဒါကတော့လွယ်ပါတယ်ကုသိုလ်ကနေရနာအကုသိုလ်ကအာဝရဏဆိုတာပေါ့ ဒါပေမဲ့လို့ဒီထဲမှာငုံနေတဲ့အတိတ်ပဲလေးတွေတော့တိနာလည်းတိုက်ပါတယ်ပြီးတော့လွယ်လွယ်နဲ့သူ့သဘာဝလက္ခဏာဒါတွေလည်းနားလည်းတိုက်ပါတယ်ကုသိုလ်ကုသိုလ်ဆိုပြီးတော့အတန်းစားမခွဲပဲနဲ့ကုသိုလ်ဆိုရင်ပြီးရဆိုပြီးတော့ဥစားပေးအလေးထားပြီးတော့ ပြုရမယ်ဟာတွေခြားခြားနားနားနားမလည်ဘူးဆိုလို့ရှိရင်အကျိုးသိမ့်မများဥစားမပေးတဲ့ဟာတွေကိုရှေးဥစွာဥစားပေးမိရင်အကျိုးများပြီးတော့ဥစားပေးတဲ့အရာတွေမလုပ်ဖဲနဲ့ဟာသွားရင်သူ့အချိန်ခါလိုက်ရတဲ့ရလိုက်တဲ့အကျိုးတွေမရနိုင်ဘူးဒီတော့အဲ့ဒီကုသိုလ်တွေထဲမှာ ရှေ့ဦးဆိုတာပေါ့လေဦးစားပေးရမယ့်ဟာတွေဘာလဲဆိုတာတော့ရှင်းနေပြီးတော့ပြဖို့တော့လိုအပ်ပါတယ်လူတွေမှာအများအားဖြင့်မိမိရဲ့ဘဝကိုမပြုတ်ပြင်ပင်ကိုယ်အတိုင်းထားရင်ပြုတ်ပြင်တဲ့နည်းကိုလည်းမလေ့လာရင်လေ့လာပြီးတော့မပြုတ်ပြင်လို့ရှိရင်အပြည့်မကင်း စစ်ဆုပ်ဖွေရာဒေသအဖြစ်များပါတယ်အဲတော့အားလုံးပဲသိကြပါပါပဲလောဘအရင်ခံပြီးတော့ဖြစ်တဲ့အပြုအမူတွေကုလစိတ်ဓာတ်အပြုအမူတွေမကျေနပ်မှုဒေါသမိုးမှုဒေါသအရင်ခံပြီးတော့ဖြစ်တဲ့ကုလစိတ်ဓာတ်အပြုအမူတွေမတိမိုင်မဲမှုမောအရင်ခံပြီးတော့ဖြစ်တဲ့အပြုအမူတွေဒါတွေပါပဲ ဒါတွေဟာအပြစ်မကင်းတဲ့သဘောတွေပါပဲအဲ့ဒီသုံးမျိုးအခြေခံပြီးတော့ဖြစ်တဲ့အပြုအမူမှန်သမျှဟာမတန်ရှင်းပါဘူးအဲ့ဒါအညီကြီးတွေပဲအညီကြီးတွေမတန်ရှင်းမတန်ရှင်းရိုင်းဆိုင်တာပဲမနှူးညံ့ဘူးပဲဆက်စုပ်ဖွယ်ရဖြစ်တာပဲအဲ့ဒါတွေရှိနေလို့ရှိရင်လည်းပဲရှိသူဟာအစဉ်တန်နေနေတာပဲ အစဉ်တန်းနိုင်တဲ့အပြုအမူရဲ့မကောင်းကျိုးကတော့အစဉ်တန်းနိုင်တဲ့ဘဝရတာပဲအဲ့ဒီလိုဆက်ဆုပ်ဖွယ်ရအစဉ်တန်းနိုင်တဲ့မကောင်းမကောင်းတဲ့တရားတွေကိုပေါ့လေပယ်ပြစ်တယ်လှီးပြစ်တယ်ဖြတ်ပြစ်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်အဲ့ဒါကိုပါဠိလိုကုသလခေါ်တယ် ဆက်စုပ်ဖွယ်ရအောက်တန်းကြတဲ့အပြုအမူတွေကိုဖြတ်လှီးပစ်တဲ့သဘောတဲ့ပယ်ပစ်တဲ့သဘောတဲ့ဒါကိုဆိုရတယ်နော်အကုသလဆိုတာတော့အဲ့ဒီရဲ့ဆန့်ကျင်ဘက်လွယ်လွယ်ပါပဲအကုသလဒါတော့ဆက်စုပ်ဖွယ်ရအောက်တန်းစားတွေကိုอืม ဖြတ်ပစ်တယ်လှိပစ်တယ်လို့ဆိုတော့အဲ့ဒီဟာတွေကင်းတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်အဲ့ဒါတွေကင်းတယ်ဆိုလို့ရှိရင်အဲ့ဒါဒီမကင်းရင်အပြစ်ကြီးအနေနဲ့ပေါ့ဒီပြောเสียအနေနဲ့ကဲ့เสียအနေနဲ့ဖြစ်နေတာဆက်ဆုပ်เสียအနေနဲ့ဖြစ်နေတာအဲ့ဒါဒီကင်းတယ်ဆိုလို့ရှိရင်အဖြောက်လေးပဲကတော့တန့်ရှင်းတယ်ဆိုတဲ့အဓိပ္ပာယ်လိုလိုရသွားပါတယ်ဓမ္မဒါကြောင့် ကုသလဆိုတဲ့ပုတ်ရဲ့တဘာဝလက္ခဏာကိုကြံ့ငံများမှာပြထားတာကုသိုလ်ဆိုတာဟာတဲ့ပြောเสียအပြစ်ကင်းတန်ရှင်းပါတယ်တဲ့ကောင်းကျိုးလည်းပေးပါတယ်တဲ့ကောင်းကျိုးလည်းရပါတယ်တဲ့အဲ့ဒီလက္ခဏာနှစ်ချက်ပြထားပါတယ်အဲ့ဒီလက္ခဏာနှစ်ချက်နဲ့ကိုက်ညီတဲ့အပြုမှုမှန်သမျှဘာအပြုမှုပဲဖြစ်ဖြစ်ကိုယ်ပြုမှုပဲဖြစ်ဖြစ်အနှုတ်ပြုမှုပဲဖြစ်ဖြစ်စိတ်နေစိတ်ထားပဲဖြစ်ဖြစ် အဲ့ဒါအပြစ်ကင်းတန်ရှင်းတာဟုတ်လို့ကုသလအမိရတာပါပဲအကုသလကတော့အဲ့ဒီရဲ့ဆန့်ကျင်ဘက်ပေါ့လေတော့ဟုတ်ဟိုကအပြစ်ကင်းတယ်ဆိုရင်ဒါအပြစ်ရှိတယ်ပေါ့အပြစ်တွေရော့နေတယ်ထွေးနေတယ်ပေါ့ဟိုကအပြစ်ကင်းလို့ကောင်းကျိုးရတယ်ဆိုလို့ရှိရင်ဒီကအပြစ်မကင်းလို့ဆိုးကျိုးတွေရတယ်ဆိုတဲ့အတိတ်ပဲပေါ့အဲ့ဒါလိုအတိတ်ပဲယူရပါတယ်တော့နေ့စဉ်စားတဲ့အစားအစာဟာ အဲအပြစ်ကင်းတဲ့အစာတန်ရှင်းတဲ့အစာဖြစ်ရမှာပေါ့အပြစ်ကင်းတန်ရှင်းမှသိပြီးတော့အဲ့ဒါကိုအတိုင်းအတာနဲ့ရွေးစားရတယ်ရွေးစားလို့ရှိရင်တိုင်းတာနဲ့စားလို့ရှိရင်အစာအလိုလိုအလိုလိုပြေသွားတာပဲကျမရေးလည်းပဲရသင့်တယ်လို့ရသွားတာပဲအင်းအားတွေလည်းပြည့်သွားတာပဲခွန်အားတွေလည်းပြည့်သွားတာပဲဘာဖြစ်လို့လဲ စားအစာကအပြစ်ကင်းတန်ရှင်းလို့တန်ရှင်းရင်ကောင်းကျိုးရမှာကြီးပဲဒါတော့တန်ရှင်းတဲ့အပြစ်ကိုတန်ရှင်းတဲ့အစာအစာကိုအချိန်တန်ကြလို့တိုင်းတန်နဲ့စားတဲ့အခါအစာပြေပါစေအင်အားပြည့်တင်ပါစေကြမှာပါစေစသည်ဒီလိုမျှော်လင့်ဖို့မလိုတော့ပါဘူးမျှော်လင့်လည်းပဲမထူးပါဘူးဒီမှာမမျှော်လင့်ဘဲနဲ့ စားလို့ရှိရင်အလိုလိုပဲအစာပြင်းအရာပြင်းတင်ကြမှာရည်ရသွားတာပါပဲကွာဒါတော့ကုသလဆိုလို့ရှိရင်အပြစ်ကင်းကောင်းကျိုးရတဲ့နှမျိုးအနက်လက္ခဏာနှစ်ချက်ထဲမှာအပြစ်ကင်းတာလူရင်းပဲဆိုတာကိုအဲ့ဒါနားလည်ထားရမယ်နော်။ဟွန်းပြစ်ကင်းရင်ကောင်းကျိုးအလိုလိုရရောဒါပဲ။ဟွန်းအဲ့ဒါအရေးကြီးပါတယ်။ဒါအပြစ်ကင်းတဲ့အစာဖြစ်ပေမဲ့လို့ အစာပြေရုံလောက်သာအစွမ်းတတ္တိရှိပြီးတော့ကိုယ်ထဲမှာလိုအပ်တဲ့အသက်ဆောင်တတ်တည်မပြည့်စုံဘူးပေါ့လေအခုကာလမတီဗီတာမင်ဆိုတာမျိုးလိုပေါ့လေဒီမှာမပြည့်စုံအစာပဲပြေတာပဲဘာမှထူးထူးခြားခြားအကျိုးမရှိလာဘူးဒါတော့အပြစ်ကင်းတဲ့အစာဖြစ်သလောက်အဲ့ဒီအစာထဲမှာသက်ဆောင်တတ်လိုအပ်တဲ့သက်ဆောင်တတ်တည် နည်းနည်းကနေပြီးတော့များများပြည့်ပြည့်စုံစုံပါဖို့အရေးကြီးတယ်။အဲ့ဒါတွေလည်းခွဲခြားနားလည်ပြီးတော့သစ္ဆောင်တများများပြည့်ပြည့်စုံစုံပါတဲ့အစာကိုလည်းရွေးစားနိုင်ရမယ်။ဒါမှခန္ဓာကိုယ်ထဲမှာလိုအပ်တဲ့အဲသစ္ဆောင်တတွေရရှိပြီးတော့ကျမ်းမာရေးကအစပေါ်လေးကောင်းသွားနိုင်ပါလေ။ဒါလိုပါပဲကုသိုလ်ကုသိုလ်ဆိုပြီးတော့လုပ်သမျှကုသိုလ်ဆိုပြီးတော့ အတန်းစားမခွဲပဲနဲ့ကုသိုလ်ဆိုပြီးရောဆိုပြီးတော့ဒီလိုလုပ်လို့မဖြစ်ပါဘူးတစ်ချိန်တည်းမှာကုသိုလ်ပေါင်းစုံလုပ်နိုင်တယ်ဆိုလို့ရှိရင်အင်အားကောင်းတဲ့ကုသိုလ်အကျိုးပေးများတဲ့ကုသိုလ်ဒါကိုရွေးတတ်ဖို့အရေးကြီးပါတယ်ခုနတစ်ချိန်တည်းမှာအစအစာစားရတယ်ဆိုရင်အစာပြေတာစားပြီးတော့ဘာမှကု ကိုယ်ထဲမှာတစ္ဆောင့်တမရဘူးဆိုရင်အစာပြေတာသာရှိတာဒီအကျိုးသာရှိတာဒီလိုအပ်တဲ့ဓာတ်တီကိုယ်ထဲမှာရောက်သွားဖို့ရခုနတစ္ဆောင့်တမျိုးစုံပါတဲ့အစာရွေးစားသလိုရလေအစွမ်းတတ္တိထက်တဲ့ဓမ္မဩဇာတတ္တိမြရတဲ့ကုသိုလ်တွေပေါ့လေအဲ့ဒါတွေသိအရေးကြီးပါလေအဲ့ဒါကိုဦးစားပေးပြီးတော့ရွေးစားရမှာပါဓမ္မရွေးပြီးတော့ပြည့်လို့ရမှာပါဓမ္မ ဒါမှသာ ကိုယ်အတွက် လုံလောက်တဲ့ကုသိုလ်တွေရှိပြီးတော့ကောင်းကျိုးတွေလည်းပြည့်စုံစုံဖြစ်နိုင်မယ်ဆိုတာတော့အဲ့ဒါသဘောပေါက်နားလည်ဖို့ပါပဲအကုသလဆိုတာကတော့အပြစ်မကင်းတဲ့အစာရည်စားနဲ့တူပါတယ်အထူးသဖြင့်အစိတ်မကင်းတဲ့အစိတ်ပါတဲ့အစာရည်စားနဲ့တူပါတယ်အပြစ်မကင်းတဲ့အစာစားရင်ဘေးဖြစ်မှာပဲ food poison တော့ဖြစ်မှာပါအစိတ်ပါတဲ့အစာစားလို့ရှိရင်ချက်ချင်းလဲ တုံ့လဲလဲပြီးတော့လဲဒုက္ခရောက်နေတာပဲဟွန်းအဲ့လိုသဘောထားပြီးတော့မကောင်းတဲ့အပြစ်မကင်းတဲ့ရိုင်းဆိုင်တဲ့ကြမ်းတမ်းတဲ့ဆက်စုပ်ဖွယ်ရအပြစ်မှုတွေဆိုရင်ရှောင်ရမယ့်ဟာတွေပဲမရှောင်နိုင်ရင်ဘေးဖြစ်မှာပဲဒါသိကြတာပဲဟာအဲ့ဒါမျိုးလည်းပဲရှောင်တတ်အောင်ဆိုပြီးတော့ကြိုပြီးတော့ဒါတွေဟာအပြစ်မကင်းတဲ့အပြုအမူတွေပါလားဆိုပြီးတော့နားလည်ထားရပါတယ် နားလည်ထားတော့အပြစ်မကင်းတဲ့ဟာရှောင်တော့ဘေးမဖြစ်ဘူးပေါ့အပြစ်ကင်းတဲ့ဟာကိုဆောင်တော့ကိုယ်မှဖြစ်စီတော့အကျိုးတွေရတာပေါ့အဲ့ဒါခြားနာနားလည်ရပါ အကျိုးရတဲ့ဟာဆိုရင်ကျိုးရမယ်အကျိုးမဲ့ဟာဆိုရင်ရှောင်ရမယ်ဒါပဲအဲ့ဒီနှစ်ချက်ပါပဲမြတ်စွာဘုရားဟောတာ ဘုရားသာသနာဝင်ဆိုလို့ရှိရင်အဲ့လိုကုသိုလ်ကအပြစ်ကင်းတန်ရှင်းတာမဟုတ်လို့ကောင်းကျိုးရအကုသိုလ်ကအပြစ်မကင်းဆိုးပြစ်တွေရတာမဟုတ်လို့အဲအပြစ်မကင်းလို့ဆိုးကျိုးတွေရဆိုတာပါဒီအရခွဲခြားပြီးတော့နားလည်ထားပါတယ်သိရှိထားပါတယ်ဟွန်းအဲ့ဒါလို့နားလည်သိရှိတာဒါကမ္မစကတသမာဓိခေါ်ပါတယ် မိမိပြုထားတဲ့အပြုမူဒီပလျက်မိမိရဲ့ကိုယ်ပိုင်ဥစ္စာပဲဆိုလျင်ကောင်းရင်စားရမယ်ဆိုရင်ခံရမယ်ဆိုတဲ့ဒီအတိစိတ်ဓာတ်ပေါ့လေမှန်ကန်စွာသိတဲ့အတိစိတ်ဓာတ်ပေါ့လေအဲ့ဒီအတိစိတ်ဓာတ်ရှိရင်အာဘုရားသာသနာ့ကိုအခြေခံဖြစ်သွားပါပြီဒီမှာကဗ္ဗအယူဝါဒကြီးယူဝါဒကြီးတွေအမျိုးမျိုးရှိတာပါ ဗုဒ္ဓအယူဝါဒနဲ့ဟိန္ဒူအယူဝါဒမှာသာကောင်းရင်ဆန်ဆိုရင်ခံရမှာပဲဆိုရဲအသိစိတ်ဓာတ်ရှိပါတယ်။ကြံတဲ့အယူဝါဒတွေမှာတော့အဲ့ဒီလိုမျိုးမယူပါဘူးဆိုတော့။ဟွန်းကမ္ဘာလောကကြီးနဲ့တကွာသက်ရှိသမဲ့တတ္တဝအရာဝတ္ထုတွေကိုဖန်ဆင်းသူကဖန်ဆင်းပေးတယ်ဆိုတာပါလေ။အဲ့ဒီလိုယူရှိပါတယ်။ အဲ့ဒါဟာဗုဒ္ဓဘာသာဝါဒနဲ့အခြားဝါဒတွေခြားနာချက်ပါပဲဗုဒ္ဓဝါဒကတော့ခုနဖန်ဆင်းရှင်ဝါဒလုံးဝညင်းပယ်ပါတယ်ဟိန္ဒူဝါဒကတော့ခုနကမ္မစကရသမာဓိထိတစ်ဖက်ကလက်ခံထားပြီပဲလို့အခြားတစ်ဖက်ကတော့ပြမကြီးကဖန်ဆင်းတယ်လို့ဒီလိုလည်းပဲယူထားတာရှိပါသေးတယ် ဒီတော့ဟိန္ဒူဘာသာကတော့တစ်ဘက်ကလည်းပဲကံကံရဲ့အကျိုးယုံကြည်တည်မြင်အခြားတစ်ဘက်ကလည်းဖန်ဆင်းရှင်လက်ခံတယ်သူကတော့ခွအုပ်တဲ့ဝါဒတစ်မျိုးလို့ဒီလိုပဲမှတ်ရမှာပါပဲဘုရားဝါဒအယဒီကမ္မစရသမာဓိဋ္ဌိဟာသူကလမ်းဆောင်ကြီးလို့ဆိုရမှာပါပဲဂျန်ရှင်ကြီးပဲဂျန်ရှင်ဖြစ်ပုံကတော့ တန်ရှင်းတဲ့အပြစ်ကင်းတဲ့အရာဆိုတန်ရှင်းမှသိပြီးတော့ဆောင်းတော့ကိုယ်မှအကျိုးရတယ်လေမတန်ရှင်းအပြစ်မကင်းတဲ့ဟာကိုမတန်ရှင်းမှသိပြီးတော့ရှောင်တော့ကိုယ်မှဘေးမဖြစ်ဘူးလေဒါအခြေခံနားလည်ထားမှာကိုပြီးတော့မတန်ရှင်းမကောင်းတဲ့ဟာတွေသိုးပြရတဲ့ဟာတွေရှောင်တော့ကိုယ်မှဘေးမဖြစ်ဘူးကောင်းတဲ့ဟာတွေမှလည်းပဲသူကလမ်းခွဲတွေရှိတယ်ကံလမ်းခွဲဇံလမ်းခွဲညံလမ်းခွဲဆိုတာပါလေ ကာလန်းဆိုတာကရိုးရိုးလူရင်တားခြင်းအဲလူတန်းမှုကိစ္စတွေပေါ့လေဒါမျိုးတွေပေါ့ဒါနဲ့လူတွေပေါ့อืมပြုလုပ်တဲ့လူတန်းနဲ့ကံခေါ်တဲ့စေနာအကြောင်းပြုပြီးတော့အဲဒီလမ်းကွဲတိုင်သွားလို့ရှိရင်သူဆိုင်ရာအကျိုးရတာပေါ့စံလမ်းကွဲဆိုတာကတော့စံတရားတွေအားထုတ်လို့ရှိရင်တချို့ပြမပြေမှာအသက်ရှိရှိနဲ့နေရတာပါဒီမှာ လွတ်မြောက်ရေးလမ်းဆိုတာကတော့ညံလမ်းခွဲပေါ့လေညံလမ်းစဉ်တိုင်းလိုက်ရတော့ညံလမ်းစဉ်လိုက်လိုက်တော့သိနေတော့မသိမှုဟာစအညီကြီးတွေကင်းပြီးတော့အဲ့ဒီအညီကြီးတွေအကြောင်းပြုပြီးတော့အာဟုသူလည်းရှောင်းတော့ဘေးမဖြစ်တာမန်ကုသူလည်းမဟုတ်တော့အစဉ်တန်မြင့်မြင့်အကျိုးတွေရတယ်လေဒီမှာဒါဒီကလမ်းခွဲရပါပါလားဒါသိအရေးကြီးပါတယ်ဒီမှာအဲ့ဒီလမ်းစုံမသိဘူးဆိုလို့ရှိရင်လမ်းခွဲလည်းမသိတော့ ဘယ်ဟာလဲရမှမသိပဲဖြစ်တတ်ပါတယ်နော်အခုခေတ်ဘုဒ္ဓသာသနာဝင် ပုဂ္ဂိုလ်များကတော့ခုကမဇ္ဇရသမာဓိတိအခြေခံပြီးတော့လမ်းမှာ၃ခုရှိတယ်တဲ့ကပထမကာမလမ်းကြောင်းပဲအလိုက်များပါတယ်ကာမလမ်းကြောင်းအလိုက်များတော့ဒီလမ်းကြောင်းကတော့ဘောလုံးရောက်ရေးလမ်းကြောင်းမဟုတ်တဲ့အတွက် အကျိုးသက်ရောက်မှုကတိတ်ပြီးတော့မထူးကြပဲဖြစ်နေပါတယ်အများအဖြစ်တော့ဒီလမ်းကြောင်းပဲလိုက်လွယ်တော့ဒီလမ်းကြောင်းကဒါနဲ့ပဲပြကြတာများပါတယ်ဇန်လမ်းကြောင်းလိုက်သူကလည်းပဲမတော်တစ်ခေါက်ပါပဲညံလမ်းကြောင်းလိုက်တဲ့ပုဂ္ဂိုလ်ကတော့ဟိုတနေ့ကပြောတဲ့အတိုင်းဓမ္မစံထားသူဟာလူတသိမ့်မှာတယောက်ဆိုတဲ့အတိုင်းပေါ့လေဒါတော့ပဲရှိပါတယ်ဓမ္မအမှန်ကိုဥယျာဉ်နေပါတယ်ဓမ္မ ခုနအပြစ်ကင်းကောင်းကျိုးရအကုသလဓမ္မအကုသလဓမ္မအပြစ်မကင်း ဆိုပြရအကုသလဓမ္မပြောခဲ့ပါတယ်အဲ့ဒီအပြစ်ဆိုတာဘာလဲဆိုတာရှင်းပြဖို့လိုပါလေဦးမယ်အပြစ်ဆိုတာပြောเสียပါပဲပြောเสียအပြစ်ပါပဲလူတိုးတယောက်မှာတာမာလူတွေပေါ့လေတာမာလူတွေကလူတွေဆိုလို့ရှိရင်ဒီလူချင်းမှုလောဘတော့မကင်းကြပါဘူး မကျေနပ်လို့ရှိရင်ဒေါသလည်းမကင်းပါဘူးမတိတတ်မှုလည်းပဲမိုင်မဲမှုလည်းရှိကြပါတယ်ဒါပေမဲ့လို့ကိုယ့်အတွက်နဲ့တစ်ဖက်သားပုဂ္ဂိုလ်တွေခုနလောဘမိမိရဲ့လောဘဒေါသမောဟတစ်ဖက်စွန့်ရောက်သွားတာမဟုတ်တော့မထိခိုက်လာဘူးကိုယ်စိတ်ဆင်းမဖြစ်လာဘူးကိုယ်မှလည်းပဲထူးထူးခြားခြားမငြင်းတော့လှဘူးဆိုလို့ရှိရင်တော့လောကကြီးအပြစ်လို့တော့မယူဆပါဘူး ဘာဖြစ်လို့လဲဆိုတော့ကိုယ်မှလည်းပဲသိက္ခာမကြမငင်တော့သူတစ်ပါးလည်းပဲမတိကြိုက်လို့ပါပဲတော့မှာအဲတစ်ဖက်စွန့်ရောက်ကိုယ်မှလည်းပဲအပြစ်အငြိကျေးတွေဖြစ် သူတစ်ပါးလည်းပဲထိကြိုက်ပြီဆိုလို့ရှိရင်တော့လောကကြီးကခွင့်မလွတ်နိုင်ဘူးအပြစ်ပြောကြတယ်အဲဒီလိုအပြစ်မျိုးပါအဲ့ဒါတော့ဆက်လက်ပြီးတော့ရှင်းရပါပါ လူတူးတယောက်မှာခုနကိုအတိုင်းအတာနဲ့ပေါ့လေဥပဒေပုံတွင်းကအများခွင့်ပြုနိုင်လောက်တဲ့လောဘဒေါသမောဟမျိုးပေါ့လေဒီမှာတမျိုးကတော့ပြတ်ပတ်လောက်တဲ့အပြစ်လို့မဆိုတာပေမဲ့လို့တစ်ဖက်စွန့်ရောက်တကူကောင်းဆန်လောဘမျိုးဖြစ်ကို့အတွက်လောက်တာကြည့်ရခြင်း သူများတွေဘယ်လိုနေနေဆိုတာပေါ့လေအဲ့ဒီသဘောမျိုးရှိလို့ရှိရင်ဝိဉ္ဇဉ်ကတည်တယ်တဲတကူကောင်းဆန္ဒကိုကိုတက်လောက်တာကြည်တာကိုဆိုတာပေါ့လေသူများတွေဘယ်လိုနေနေဆိုတာပေါ့လေအပြစ်တွေပြောလာပြီအဲ့လိုအပြစ်မှုမျိုးကတော့အမှန်တဆိုးပါတယ်တကူကောင်းဆန္ဒသဘောနဲ့ကြိုးစားလို့ကိုယ်မှာအခြေအနေတွေဟန်းလာပြီဆိုလို့ရှိရင်အဲ့ဒီဟန်းမဲ့ဟန်းတဲ့အပေါ်မှာကိုယ်ဘဝဟန်းတဲ့အပေါ်မှာပဲ ရစ်တယ်အရင်များတဲ့ခါကျတော့မူးတယ်မူးတဲ့ခါကျတော့ယူးတယ်ဒါလေးတော့ကျဉ်တ်ပြီးတော့ပေါ့လေအယူထကြတာပေါ့အဲတခါတခါကိုအခြေအနေထီကတီးပါပြီဆိုလို့ရှိရင်တော့ငကောလည်းပဲတကူကောင်းဆန်ဆိုတော့သူများအကျိုးစီးပွားနားမလဲဘူးလေမေတ္တာထားမှလည်းမသိဘူးကျင်နာမှလည်းမသိဘူးဆိုတော့ ကိုယ်ထိခိုက်ရင်တိခံခွင့်လို့မရှိဘူးဒေါသတွေဖြစ်လာတာပဲอืมအဲ့ဒီတိခံခွင့်လို့ရဲ့နောက်ဆွဲမှာရန်ကားမှုတွေပေါ့ဒီကျุလုံမှုတွေဖြစ်သွားတာပဲလို့အဲ့ဒါလို့တစ်ဖက်ဆွန်းရောက်မကျေနပ်မှုဒေါသမျိုး ဖြစ်ရင်တဲဒေါသကြီးတာကိုနည်းနည်းမှတိခံခွင့်လို့မရှိဘူးတိတ်ကြောက်ဆက်ကောင်းတဲ့လူပဲဆိုတာအပြစ်တွေတင်တော့တာပဲဒီလိုတစ်ဖက်ဆွန်းရောက်လောဘဒေါသရဲ့အပြစ်ကို မမြင်ဘဲကိုကလေးတွေတော့နားလေသေးတာပဲဒီလူမမြင်ဘူးတော်တော်မိုက်တဲ့လူပဲဆိုတာပေါ့လေမိမိရဲ့မိုင်မဲမှုအကြောင်းပြတော့လည်းအဖြစ်တည်တင်ရတယ်ခုနအတိအဖွဲလောဘဒေါသမောဟလီကအစအဲ့လိုတစ်ဖက်ဆုံးရောက်လောဘဒေါသမောဟတွေပေါ့လေဖြစ်လာပြီဆိုလို့ရှိရင်ကိုယ်မှလည်းပဲညင်နွားပေါ့လေသိခါပြက်သူတို့ကလည်းပဲကိုယ်အတွက်နဲ့ထိခိုက်နစ်နာဆုံးရှုံးပေါ့လေကိုယ်စိတ်ဆင်းရဲဖြစ် အဲ့ဒီဟာမျိုးတော့တိတ်ကြောက်စရာကောင်းတဲ့အပြင်မျိုးအဲ့ဒီအပြင်မျိုးတော့ကင်းရပါတယ်အဲ့ဒီအပြင်မျိုးကင်းရင်တန်ရှင်းတယ်ခေါ်တယ်တန်ရှင်းရင်ကောင်းကျိုးရတာပဲမတန်ရှင်းရင်ဆိုးပြရပါပဲဒါပါဒီလိုလည်းပါပဲဘယ်သူမှကောင်းစီဆိုးစီဆိုတာပေါ့လေအမိတ်ပေးထားလို့မဟုတ်ဘူးကို့အပြုတ်မှုနဲ့ပဲကိုကောင်းရင်စမ်းဆိုးရင်ခါရတာပဲဒါပဲ အဲ့တော့အပြစ်ကင်းတဲ့ဟာကုသလဓမ္မလို့ဆိုတော့ဆိုကြပါစို့ဒါနကုသိုလ်မှုပြုတဲ့အခါမှာအပြစ်ကင်းရမယ်ဆိုတော့အပြစ်ကင်းရင်ဒါဒါနကုသိုလ်ဖြစ်တာပဲဆိုတော့ဘယ်လိုအပြစ်ကင်းတယ်လဲဆိုတဲ့အချက်တော့နားလည်တိုက်ပါတယ်မိမိမိပိုင်ပစ္စည်းကိုတူဦးအားပေါ့လေအများအားလှူတော့မယ်အပြုတ်သတ်မှတ်ထားတဲ့ မိမိပိုင်ပစ္စည်းပေါ်မှာတွေ့တာတဲ့လောဘကင်းသွားတယ်။ဟွန်းတွေ့နေဒါနမဖြစ်ဘူးပေါ့တွေ့တာတဲ့လောဘကင်းသွားတယ်။အဲ့ဒါပြစ်ကင်းတယ်ခေါ်အဲ့ဒါတန်ရှင်းတယ်ခေါ်တာပဲ။ပြီးတော့ဒီလိုလှူလိုက်တဲ့အတွက်မပြောပါတော့တဲ့ကိုကျိုးလည်းမမျှော်ဘူး။အမကညာမရှိတဲ့အကျိုးလည်းမမျှော်ဘူး။ဟောလောဘတွေကင်းသွားတယ်အမကညာမရှိတဲ့အကျိုးမျှော်လို့ရှိရင်လောဘဖြစ်တယ်ခေါ်တယ်။အဲ့ဒီအမကညာမရှိတဲ့အကျိုးမမျှော်ရင်လောဘကင်းတယ် တန်ရှင်းတယ်ခေါ်တယ်အဲ့ဒါကုသိုလ်ပဲပြီးတော့နာမည်ကြီးကျင်တာလည်းမပါဘူးနာမည်ကြီးကျင်တာလောဘခေါ်တယ်နာမည်မကြီးကျင်တာကလောဘကင်းတယ်ခေါ်တယ်တန်ရှင်းတယ်ခေါ်တယ်အဲ့ဒါကုသိုလ်ပဲဒါလောဘအပြစ်ကင်းတဲ့ဒါနကုသိုလ်ဖြစ်သွားပုံဒေါသအပြစ်ကင်းပြီးတော့ဒါနကုသိုလ်ဖြစ်ပုံကတော့အလူကံပုဂ္ဂိုလ်အကျိုးစီးပွားနားလည်တယ်လေမိလူရတဲ့ပစ္စည်းလူကံပုဂ္ဂိုလ် စားသုံးစေခြင်းနဲ့စားသုံးပြီးတော့ချမ်းချမ်းသာသာဖြစ်စေခြင်းနဲ့အကျိုးစီးပွားလိုလားတဲ့သဘောပေါ့ကုလူရဲ့ပြည်စီ လူကံပုဂ္ဂိုလ်စားသုံးပြီးတော့ချမ်းသာစေခြင်းနဲ့ဆိုတာဒါကျင့်တတ်နေလို့ပေါ့မကျင့်နိုင်ဒေါသဖြစ်မှာကျင့်တတ်နေတော့ဒေါသကင်းပြီးတော့နေတာပဲအဲဒီဒေါသကင်းနေတာအမေတ္တာခေါ်တာပဲမေတ္တာဆိုရင်လည်းခုနမကျင့်တတ်တဲ့ဒေါသမပါတော့ချစ်ကြည်မှုပါလာတယ် ပြီးတော့လူကပုဂ္ဂိုလ်ပစ္စည်းချိုးငယ်မှုကြောင့်ဖြစ်နေတဲ့ဆင်းရဲကိုလည်းပယ်ရှားလို့ရတယ်ကျင်နာတဲ့သဘောပါသွားပြီကျင်နာတဲ့သဘောပါသွားပြီဆိုလို့ရှိရင်မကျင်နာတတ်တဲ့ပုဂ္ဂိုလ်ဟာသိခံခွင့်လို့မှုကျင့်မဲ့ပြီးတော့ရစ်စစ်တတ်တယ်ရံကတတ်တယ်ကျင်နာမှုပါနေတော့ရစ်စစ်တဲ့သဘောလည်းမရှိဘူးရတဲ့သဘောသဘောမရှိတော့ရံကားတဲ့သဘောလည်းမရှိဘူးဒါမှဟော အဲ့ဒီရက်စက်ရန်ကားတဲ့ဒေါသကင်းသွားတယ်ဆိုလိုတာကတော့ဒါနတစ်ခုပြုလုပ်တော့မယ်ဆိုလို့ရှိရင်လူကံပုဂ္ဂိုလ်ပေါ်မှာချီချီမှုရှိပါကျင်တာပါချီချီကျင်တာပြီးတော့လှူလို့ရှိရင်မုံနဲ့ရက်စက်တဲ့ဒေါသကင်းသွားတယ်အဲ့ဒါပြည့်ကင်းတယ်ခေါ်တာပဲအဲ့ဒါကုသလဓမ္မပဲမေတ္တာကရုဏာထားပြီးတော့လှူတော့ တစ်ဖက်သားပုဂ္ဂိုလ်ရဲ့ပြည့်စုံမှုကိုကဝိတာတတ်သွားပြီလူတွေဆိုတာတစ်ဖက်သားပုဂ္ဂိုလ်ပြည့်စုံနေတဲ့အောင်မြင်နေတဲ့ဟာမကြည်မနှဖြစ်ပြီးတော့မနာလို့ဖြစ်တတ်တယ်ကိုလိုပဲအခြားပုဂ္ဂိုလ်တွေကောင်းစားသွားမှာကိုပဲမကြိုက်နိုင်ဘူးဝိတုတဲ့သဘောလည်းရှိတတ်တယ်ဒါနကုသိုလ်ပြုလိုက်ပြုလိုက်မှာမေတ္တာကရုဏာအချိုးကျပါနေပြီဆိုရင် တစ်ဖက်သားပုဂ္ဂိုလ်ရဲ့ပြည့်စုံမှုအာယုံပြုမိတိုင်းဝိတ္တာကျေနပ်တတ်တဲ့ပုဂ္ဂိုလ်ဟာမုဒိတာပွားတဲ့ပုဂ္ဂိုလ်ဟာမကျေနပ်လို့နမနာလို့တဲ့သဘောမကျေနပ်လို့ဝန်လို့တဲ့သဘောဟောဒါတွေလည်းกินတယ်အဲ့ဒါပြည့်กินနေခေါ်တယ်အဲ့ဒါတန်ရှင်းနေခေါ်တယ်အဲ့ဒါကုသိုလ်ပဲဒါတော့တောင်းစားတဲ့ပုဂ္ဂိုလ်အပေါ်စီးအနေနဲ့မယုံသေးပေးတာမျိုးမဟုတ်ဘူးယုံသေးသေးပေးတယ် ခွေးလေးအစာကျွေးတာတော့အယူသေးသေးကျွေးတယ်တတရကျွေးတယ်မမနာကြီးချိုးနေပြီးတော့ဟောမာနအပြည့်လည်းกินသွားတယ်တန်ရှင်းသွားတယ်အဲ့ဒါကုသိုလ်ပဲဒါနရဲ့အကျိုးကိုဒါနကုသိုလ်ကိုယုံကြည်တဲ့အကျိုးယုံကြည်တဲ့ဒီဒါနကုသိုလ်ပြုလို့ရှိရင်ကိုယ်ကပေးလိုက်လို့ရှိရင်အကျိုးရှိမှရှိပါမလားမရှိဘဲများဖြစ်နေမလားဆိုတဲ့သူလို့သူလို့နဲ့မရေရတဲ့သဘောရှိရေးရေးရာရာကိုယုံကြည်ပြီးတော့ပေးတယ် မယုံကြည်ဘူးအဖြစ်ကင်းတရှင်းသွားတယ်အဲ့ဒါကုသလဓမ္မပဲတချို့ကတော့ကုသိုလ်ပြုလဲအကျိုးမရအကုသိုလ်ပြုလဲအပြစ်မဖြစ်သိရင်ပြီးတာပဲဆိုတဲ့ပျက်စင်းဝါဒလက်ကင်ထားတယ်အယုဝါဒသမားကြီးဒီတိုင်းပါပဲသိရင်ပြီးပြီလို့တွေ့ထားတဲ့ပုဂ္ဂိုလ်ကဒီဘုရားကုသိုလ်ပြုလဲပဲနောက်ဘုရားခံစားရမှာမဟုတ်တော့ဆိုင်ရမှာမဟုတ်တော့ကုသိုလ်ရွေးမပြုတတ်ဘူးဒီဘုရားအကုသိုလ်တွေပြုတာနောက်ဘုရားခံရမှာမဟုတ်တော့အကုသိုလ်လည်းရဲရဲပြုနေတယ် သိရင်ပြီးရောလို့တွက်ထားပြီဆိုလို့ရှိရင်တော့ကုသိုလ်လည်းရွေးမပြုတတ်တော့အကျိုးမရအကုသိုလ်လည်းမရှောင်တော့အပြစ်တွေဖြစ်နောက်ဘဝဒါအောင်မဒီဘဝမှာပဲသူချင်းကိုတည်ပြက်သွားပြီအဲ့ဒါလို့လွဲမှားတဲ့အယူဆမျိုးလည်းမရှိဘူးတော့အပြစ်ကင်းတယ်ခေါ်တယ်တာချင်းတယ်ခေါ်တယ်ပြီးတော့ကိုပစ္စည်းကိုသူများ ပေးတဲ့အခါမှာကလေးဆန်ဆန်ပေးတာပေါ့ကလေးတွေကိုရှိတဲ့မှုဖဲ့ဝေပြီးတော့စားတဲ့အနေမျိုး ဒီလိုပုတ်ပြက်ပြက်မဟုတ်ဘူးညံမဲ့တဲ့ပုဂ္ဂိုလ်တွေလှုပ်တယ်လို့မဟုတ်ဘူးဒီလှုပ်ဟာမူမြတ်တဲ့ပုဂ္ဂိုလ်တွေအလှုပ်ကိုရှိတဲ့ပစ္စည်းခွဲဝေပြီးတော့ဒါလူသားတွေဟာသုံးဆရမယ်ဆိုတာဒါဝတရားရှိတယ်အစင်လာကောင်းဝင်ဒီလိုနားလည်ရမယ်ဒီလိုပိကဆွန်ကျဲလို့ရှိရင်ဒါကောင်းကျိုးရတတ်တယ်ဒါကုသိုလ်ပဲ ကုသိုလ်ဆိုရင်ကောင်းကျိုးရတတ်တယ်ဒီလိုနားလည်ရတယ်တနည်းအားဖြင့်လည်းပဲလောကီကောင်းကျိုးချမ်းသာကတော့ တောက်ကီကုသိုလ်ဘယ်လောက်ပဲကောင်းကျိုးရတယ်ဖြစ်စေအာမခံချက်မရှိဘူးအာမခံချက်ရှိတဲ့အကျိုးကိုလည်းမျှော်ရတယ်အဲ့ဒါကတော့တကယ်ချမ်းသာစေနိုင်ပါပဲတကယ်ချမ်းသာစေကိုမျှော်မှန်းရတယ်အဲ့ဒါလိုအတိစိတ်နဲ့မျှော်မှန်းပြီးတော့လို့လို့ရှိရင်စိတ်ကရှင်းသွားတယ်စိတ်ရှင်းသွားလို့ရှိရင်စိတ်ရှုပ်ထွေးမှုမပြတ်သားမှုမောဟလည်းကင်းပြီးတော့တန်ရှင်းသွားတယ်အဲ့ဒါလိုအစစ်စစ်အစစ်စစ်အညီကြီးတွေကင်းပြီးတော့တန်ရှင်းတဲ့သဘောကိုအနဝိဇ္ဇ ပြောစရာအပြစ်ကင်းတယ်လို့ခေါ်တယ်အဲဒီလိုအပြစ်ကင်းတဲ့အပြုအမူလေးတွေစိတ်နေစီထားလေးတွေဖြစ်အောင်လို့လှုံဆော်ပေးတဲ့စေတနာဟာတိတ်ထက်တန်တန့်ရှင်းတယ်အဲ့ဒီစေတနာကောင်းကျိုးအပြည့်ရအပြည့်ရတော့တာပဲဓမ္မอืมဒုက္ခဥပါကဆိုတော့ကောင်းကျိုးသူကပေးတော့တာပဲဓမ္မအဲ့ဒါမျိုးကိုအပြည့်ကင်းပြီးတော့တန့်ရှင်းတာမဟုတ်လို့ကောင်းကျိုးရတာမဟုတ်လို့ကုသလာလို့ခေါ်ပါတယ်အဲ့ဒါဒါနကုသိုလ်တစ်ခုမှပဲ စနစ်တကျပြုတတ်လို့ရှိရင်အပြစ်တွေကင်းသွားလိုက်တာဘယ်လောက်ကောင်းသလိုအဲ့တော့ဘုန်းကြီးဘုရားဘာသာဝင်တွေဒီလိုကုသိုလ်မျိုးပြုတတ်ရမယ်အပြစ်ကင်းကင်းနဲ့ပြုတတ်ရမယ်ပြုလွယ်သေးဖွဲ့တဲ့ဒါနကုသိုလ်တွေပြုတာတော့မှကိုယ်ပဲပစ္စည်းပေါ်မှာတွေ့တယ်ပြုပြန်လည်းပဲမပြောပါလိုက်တဲ့လောကီကျိုးမျှော်တယ်နာမည်ကြီးခြင်းနဲ့မေတ္တာကရုဏာစသည်ဒါတွေလည်းမထားနိုင်ဘူးဆိုလို့ရှိရင် အဲ့ဒီအပြုမူတွေဟာလူကောင်းသူကောင်းတွေအနေနဲ့ကတော့ဆက်ဆုပ်ဖွယ်ရတယ်ပဲအောက်တန်းကြတာတွေပဲဒါတော့ဆက်ဆုပ်ဖွယ်အောက်တန်းကြတဲ့တရားတွေနေရာမှာခုနပစ္စည်းမနှမျောမှုအလောဘလောကီကျိုးမမျောမှုအလောဘနာမည်မကြည့်လို့မှုအလောဘမေတ္တာကရုဏာခေါ်တဲ့အဒေါသဒါတွေနဲ့အစာထိုးပလိုက်တာအစာထိုးလိုက်တဲ့အခါကျတော့ခုန ဆက်စုပ်ဖွယ်ရအောက်တန်းကြတဲ့တရားတွေနေရာမှာညံ့လို့ဝေရလေးတွေပါအရှင်းမြင့်တဲ့တရားလေးတွေရောက်ရောက်သွားတာပဲအဲ့ဒါကိုပဲဆက်စုပ်ဖွယ်အောက်တန်းကြတဲ့တရားကိုလှီးပြစ်တယ်ဖြတ်ပြစ်တယ်လို့ဒီလိုခေါ်ရတယ်ဒါကုသလအတိပဲလေပေါ်လာပါပြီဒီမှာအဲ့ဒါလို့အောက်တန်းဆက်စုပ်ဖွယ်ရအောက်တန်းစတရားတွေကိုလှီးဖြတ်နိုင်လောက်အောင်အတီးတီးသော အင်းအားစုတွေကိုပေါ့လေအားပေးလှုံ့ဆော်ပြီးတဲ့ခုနစေတနာအနေနဲ့စေတနာမဟုတ်ဘူးအမှန်တန်မာတဲ့စေတနာမျိုးစိတန်မာတယ်မျိုးစိတန်မာလို့ရှိရင်ပင်စီလဲပဲမှန်ပြီးတော့ပင်စီလဲကြီးပြီးတော့အဲ့ဒီကနေအသီးပွင့်နေပေါ့လေဖွံ့မွန်ဖြိုးဖြိုးပေါ့လေမတောင့်တပင်နဲ့အကျိုးပေးလာတယ်ဆိုတာဒါကိုပြောတာအဲ့ဒီလိုကံနဲ့ကံအကျိုးကိုသိရှိတာကမ္မစတ္တသမာဓိခေါ်ပါတယ် ဒီတော့ဒါနကုသိုလ်မှုဖြူတိုင်းမှာကျိုးစီးပွားလိုလားတဲ့မေတ္တာချစ်ချင်မှုမေတ္တာကျင့်တနာတဲ့ကရုဏာသူတို့ပြည့်စုံမှုကိုကျင့်တတ်တဲ့ဝန်တာတတ်တဲ့မုဒိတာပါနေပြီဆိုရင်ဒီပုဂ္ဂိုလ်ဟာသူ့အတွက်နဲ့တပည့်သားပုဂ္ဂိုလ်တွေထိခိုက်နစ်နာ သွားမှာကိုယ်စိတ်ဆင်းရဲသွားမှာမလိုလားတော့ဘူးအဲ့လိုဖြစ်မဲ့အပြုရိုင်းဆိုင်တဲ့ အပြုတ်မှုအလေးထားတွေရှောင်ရှားပြီးတော့တန်ရှင်းရင်ကြည်နုညံ့ချစ်ဖွယ်ရကောင်းတဲ့အပြုတ်မှုလေးတွေဖြစ်ဖို့အတွက်ကတော့လွယ်သွားပါပြီအဲ့ဒါကတော့ศีลကုသလဓမ္မလို့ခေါ်ပါတယ်အဲ့ဒီศีလကုသလဓမ္မကိုတော့နောက်နေ့ကျမှပဲဆက်ပြီးတော့ခေါ်ပါတော့မယ်ဒီနေ့တော့အချိန်ကျသွားတော့ဟုတ်လို့ဒါလောက်ပဲရကြအောင်စို့ every day